ဒီကသံသာရဝတ္တဒုက္ခဒီစကလုံးရဲ့ဒီဒီရှင်းပြတဲ့စကလုံးလေးတွေအတိတ်လေးတွေပေါ်ပြခဲ့ပါတယ်သံသာရဆိုတာကိုမြင်လိုက်စားလိုက်နားလိုက်စားလိုက်ထိလိုက်ကြည့်လိုက်ဆိုတာပါခန္ဓာတိုက်တာခွင့်တာ ယုတ်လံတရားတွေပေါ့လေတဖြည်းဖြည်းချက်ချက်ချက်ချက်ပြီးတော့ဒီဒီကောင်းကုသိုလ်သွားနေတာဖြစ်ဖြစ်နေတာပေါ့လေဆန်ဆာရခေါ်တာပါဖြစ်ဒီတဲ့ကပဲလူဘဝလက်ဘဝစသည်ပေါ့လေဘဝဒီကြောင်းနေတာလည်းပဲဒါလည်းဆန်ဆာရလို့ခေါ်တာပါတကယ်စစ်စစ်ကတော့နာနေရုပ်တရားတွေပေါ့လေ ဆက်ဆက်ပြီးတော့ဖြစ်နေတာကိုဆံစာရခေါ်တာပါအဲဒီဆံစာရထဲမှာအကြောင်းကျိုးနှင်းနေပြီးတော့ပေါ့လေဆလဘလဲနေတာရှိပါတယ်အဲဒီအကြောင်းကျိုးဆက်ခုနေလည်းပြောတော့ပါတယ်ဝိသတနာဥပါဒဝိသကအဲဒီဆံစာရ နာယုတ်တရားတွေဖြစ်တဲ့ကာလဆောင်မရှိတော့အမှန်တိုင်းမသိတော့ကြောက်ကြွဆက်ကောင်းကြည့်တာသူရဲ့မျက်စိရဲ့သဘောပဲခေါ်တယ်ရှင်းရဆုံးလေးအာရှိလောကပေါ်မသိကြဘူးမသိတာအဲဒါဝိဇာလို့ပြောရပါတယ်မတိစရာတွေကိုတကြီးနေတာပါကောင်းတယ်လို့ထင်တော့ချမ်းသာတယ်လို့ထင်တော့အဲဒါတော့ကြောင်းညာပဲသူကတော့ ဒါလည်းဝိဇ္ဇာခေါ်တာပါပဲဒီတော့အရှိကိုအရှိတိုင်းမသိဘူးဒီမှမှုပေါ့ဆင်းရဲကိုဆင်းရဲမှမသိတာဆင်းရဲကိုစမ်းတာလို့ထင်တာပေါ့ဆရာအဝိဇ္ဇာခေါ်ပါတယ်သူကကိလေသာတွေထဲမှာဆိုရင်ဥခေါင်းတစ်ခွဲပဲသူက ။ခမရဆောက်လုံးမှာဆိုလို့ရှိရင်သူကဥခေါင်းတာ။အရေးကြီးဆုံးဖြစ်တာပဲလို့မတိမှတော့တွေ့ပြီးမတိလို့တွေ့ကြတော့တွေ့ကြတော့ဒီကောင်းကြကောင်းနာကောင်းရတာကောအထီးတွေကောင်းလို့ဖာလုံးတော့လက်သုံးသွားတဲ့ကြောလေးရှိရင်ကောင်းလာရင်ညီညီလားကြားကျင်လားလမ်းကျင်လားစားကျင်လားထိကျင်လားထိကျင်တော့ များသောအားဖြင့်ကာမဂုဏ်အာယုံပါပဲအဲ့ဒါဒီစာလုံးကိုခေါ်ရတယ်စာလုံးလေးရှာဖွေပြည့်ပြီဆိုလို့ရှိရင်အဲ့ဒါဒီမလွတ်တမ်းထုတ်ကြိုက်တာကာယကြီးတော့ထုတ်ကြိုက်ဆွဲလန်းထားတယ်ရှိတယ်စိတ်ရှိတဲ့အကောင်လေးကိုလည်းဆွဲလန်းထားတယ်ရှိတယ်တရားနဲ့ဆွဲလန်းခြင်းဒိဋ္ဌိနဲ့ဆွဲလန်းခြင်းဆွဲလန်းခြင်းကိုဒါလိုရင်းပါပဲ ဆိုလာကြီးဥပါဒံဖြစ်တော့တာပါပဲဒီနည်းနဲ့ကအဝိဇ္ဇာတဏဥပါဒံခေါ်တဲ့ကိစ္စဝတ္တရှာခဲ့ကြတာပါပဲဓမ္မနဲ့ပါဆိုရင်တစ်စိတ်ကတစ်စိတ်ကမှဒီချိန်ကြတဲ့အတွက်လို့ဆိုလို့ရှိရင်အနည်းဆုံးတွေ့တာပါဓမ္မနဲ့မှာအချိန်ပေါင်းကြည်ကြည်ကြည်နေတာရှာကြလဲနေတာပါ နာမည်ဆိုရင်300တနားရီဆို3600နိုင်ရောများစွာဆိုလို့ရှိရင်တော့3600 3600အတွက်ကြီးပေါ့နိုင်ရနေပြီးတော့ရက်ရက်ကနေပြီးတော့လလကနေပြီးတော့နှစ်ဆိုလို့ရှိရင်တော့မလဲဘူးပေါ့မတည်ဘူးစီပါဘူးဆာလောင်ဘူးဆွဲလောင်ဘူးဆိုတာဒါရေပေါ့အဲတော့ဘောဖြစ်ဖြစ်မှာဆိုရင်တို့ကအဆူစီးတတ်တယ်ပဲ ဖြစ်ဖြစ်တူရင်မှာပြတ်မှတ်နေအဆိုပြီးတတ်ခြင်းအဒီလိုပဲတတဝတူတယောက်ဟာပြတ်မှတ်ပြီးတော့နေတဲ့အဆိုစီးပေါ့အဆိုစီးတတ်တာဒါကိလေသာမကင်းမှတော့ုတ်ချင်တာလေးလျှောက်လုပ်ပြီးတော့ဒေါ်လာလေးလည်းလုပ်တာပဲဒေါ်လာလေးလည်းလုပ်တာဒီမှာစေတနာကြီးပါတော့တာ အဲ့ဒီစေတနာကအလကားဖြစ်မှာဘူးကောင်းကောင်းဆိုးဆိုးဒီစေတနာကအခွင့်တန်လို့ရှိသိရဘဝမှာပေါ်ပြီးတော့အချိုးပေးမျိုးခေါ်တာပါလေဘဝရဲ့မျိုးမျိုးစိပေါ့အဲ့ဒါကမဝတ္တခေါ်တယ်ကိလေသာဝတ္တလေတော့ဒီမှာလည်းပဲခြားခြားလျှောက်နေတာအလောက်ကနေလျှောက်တယ်လေတာကံရောက်မှာတော့ အကုသိုလ်ကဆက်ရင်မကောင်းကျိုးပေါ့ကုသိုလ်ကဆက်လို့ရှိရင်ကောင်းကျိုးပေါ့ဒါလည်းရတာပေါ့ဘဝသာတိဆိုတာပေါ့ဆမဒုက္ခရရှိတော့တာပါသာတိကိုယ်ရင်ကတော့ဒုက္ခမဟုတ်သေးဘူးဒုက္ခလို့မဆိုတာပါဘူးဒါပေမဲ့ဒုက္ခကြည့်ခြင်းအကြောင်းတွေဒါလည်းဖြစ်လာတာပုံပြရည်ကြီးရတိုးထွက်လာပြီဆိုရင် သူ့ရဲ့ဥထိတ်ပေါ်မှာရှင်နေတော့ရည်ကြီးသေးတော့နည်းနည်းပါးပါးတော့ပါလာတာပဲပြောတယ်သူကမှသိသေးတာမဟုတ်သူကသူ့ရွယ်ကိုထွက်လာတာဘဝသာတိရလို့ဒုက္ခဖြစ်ခြင်းအကြောင်းတဏိဒုက္ခတဏိဒုက္ခဖြစ်ခြင်းအကြောင်းဖြစ်ပြီးဆိုလို့ရှိရင်သရဇတိမရဏဒုက္ခဒေါမနသဥပါယသဆိုတာပေါ့ဒီဓာရီလာတော့တာပါ ဒုက္ခအဖြစ်ကြီးတာ။ဟင်း။ဒါစဉ်းစားကြည့်လိုက်လို့ရှိရင်ဒီလိုအဆိုရှိတာမကင်းလို့သူ့အကြောင်းကြီးပြီးတော့ကောင်းကံဆိုးကံကြီးဖြစ်ပြီးတော့ကောင်းဘဝဆိုးဘဝကြီးရှာအဲဒီစိတ်ဘဝကြီးရောက်ပြန်လို့ရှိရင်လည်းဒီဘဝဝိသနဲ့တဏ္ဍဓက္ခပါသွားကြတော့စိတ်ဓက္ခကြောင်းကြည့်ပြီးတော့တစ်ခါဆန္ဒခေါ်တဲ့ယုံနာဖြစ်စီပြီးပေါ်မှာ ကိလေသာဝတ္တကမ္မဝတ္တဥပါဥပ္ပကဝတ္တ၄ညာအဲဒီနေ့တိုင်းနောက်ဘဝတစ်ခုရှိတယ်လည်းဒီလိုယုံနာတရားတွေဆင်းဆင်းပြီးဆက်ဆက်ပြီးတော့ဖြစ်နေတဲ့ဆံသာရပေါ်ရာဟိုသုံးပါးလည်းပဲလည်းညာဟင်းဆင်းရဲဒုက္ခတွေရောက်ပြန်တစ်သက်သက်ဒုက္ခရာရှိဆိုတာပေါ့လေဒုက္ခတော့ဒုက္ခကြီးဆိုတာသိချင်ရှားတာပါဘဝသာကြီးဖြစ်နေလို့ဒီလို မပဲပြင်းတာဒုက္ခကြီးကျော်ရတယ်ဆိုတော့ဘဝစာကြည့်ပြီးရှင်ခုဆိုလို့ရှိရင်ရာဇီမဆုံးရဘူးလေဘဝစာကြည့်ဖြစ်တာလည်းပဲဖြစ်เสียအကြောင်းလေးခံလေးတွေရှိတယ်ပြုထားတဲ့ခံရှိဘဝစာကြည့်ရှိရတာခံကလည်းပဲခိတိတာကြီးရှိနေလို့ခံလည်းအကျိုးပေးတော့ခိတိတာကုန်သွားလို့ရှိရင်တော့ခံလည်းအကျိုးပေးနေတော့ဒီတော့အရင်ဖြစ်လို့ရှိရင် ဝိသဒနာဥပါဒဟာဘဝချင်းရဲ့အဆိုအစည်းတတ်ပဲဆိုတော့ဒီကိစ္စဆက်နေသေးလို့ရှိရင်ကာမဝတ္တနဲ့ဥပကာမဝတ္တလည်းဆင်းရဲတာကျွန်တော်ရတယ်ကိလေသာပြတ်လို့ရှိရင်ခံရဲ့ဥပကာရဲ့ဒါလည်းပြတ်တော့တာဒီလိုနေရာမှာတစ်ခုထွက်လာတယ် ဖြစ်ပြီးမဖြစ်ကိလေသာကိုအလိုပြတ်ဘူးဆိုလို့ရှိရင်ကိလေသာဖြစ်ခံစားချက်ဥပ္ပမကင်းပြတ်လားခံဆက်ပြီးလို့ရှိရင်ဥပ္ပကလည်းပဲသူရင်ကျုပ်ဆက်လည်းမပြတ်တော့ကိလေဝုဖြစ်ကမ္မကမ္မချက်ဥပ္ပကင်းရင်ကဆိုတာကိလေသာဝုပြတ်သွားပြီဆိုလို့ရှိရင်ဘဝကျိုးပြီးတဲ့ခံနေလည်းပြည့်ရပြီကျိုးပြီးတော့ကျိုးပြီးတဲ့ဘဝသတိဖြစ်လို့ဘဝသတိဖြစ်တော့ ဝတ်စာကြီးရဲ့ဆက်တဲ့မဆုံးခင်တဲ့ခြေတွေလိုငြိမ့်နေအဲဒါဒီနေ့ဘာဖြစ်လို့ဘဝကြီးရှာရလဲနေရတာဥစ္စာပါဘာဖြစ်လို့ဘဝကြီးရှာရလဲနေတာကြက်နိုင်တဲ့အရှင်ကြီးရှိတယ်လားဆိုတာအဲဒါဒီပြောတာပါဒါတတ္တဝါသူတယောက်နဲ့အတိတိကျတဲ့စိတ်ပင်တပင် သိရှိပြီးတော့သတ္တဝတ္တုတယောက်မှာရှိနေတဲ့ကိလေသာဝတ်နဲ့သိအဆိုစီးတဲ့ကိလေသာဝတ္တနဲ့တပင်လောက်မှာပြန့်နှံ့နေတဲ့အဆိုစီးတဲ့နဲ့သိရှိပြီးတော့ကိလေသာအဆိုစီးတဲ့အကြောင်းပြုပြီးတော့အလုပ်တွေပေါ့ဒီကောင်းတယ်လို့မကောင်းတယ်လို့ဆံမြင်ရောက်လာပုံနဲ့ ဒီလိုလုံးဝပြန့်နှံ့နေတဲ့အဆိုစည်းတဲ့အကြောင်းကြည့်ပြီးတော့အတိဆန်ဓာတ်ကြီးဖြစ်ပုံပေါ့အတိဆန်ဖြစ်ပုံအဲ့ဒါနိုင်ရှိသတ္တဝါတူရောက်ကြောက်မှရှိနေတဲ့ကောင်းကံဆိုးကံကြောင့်ကောင်းမှုကဆိုးွားတွေပေါ့ရောက်တယ်လို့ဒီလိုလုံးပြန့်နှံ့နေတဲ့အဆိုစည်းတဲ့ကြောင့်အတိဆန်ဓာတ်ကြီးဖြစ်ပြီးတော့ပေါ့ဒီအကြီးက နောက်ထပ်အမျိုးဆက်ဖြစ်စေပါသည်ဖြစ်ပေါ်ပါကမ္မဝကြောင့်ဆိုစီးကြောင့်နောက်ထပ်အမျိုးဆက်ဖြစ်ပေါ်သည်ဥပကောဖြစ်ပေါ်ဒီလိုလုံးမှာပြက်လာနေအဆူရှိတဲ့ဒီပေါ်ကြည့်အောင်လို့ဒီကအာပြေတာဒီကြီးအာပြေတာဒီဆိုတာကအာပြေတာဒီကအာပြေတာဒီကလည်းအာပြေတာပေါ့လေဒီမှာ အဲ့ဒါတွေကတော့တပည့်လုံးပြတ်မှတ်အဆူရှိတတ်တယ်ကိုပွားရှိအောင်သူကလုပ်ခဲ့တာပွားအောင်ရအောင်ပြုလုပ်ခဲ့တယ်ထို့သူပဲလူကမကုန်ချမ်းသာတယ်ဆိုတာရှိပါတယ်။ဒီရတာကောင်းကြတာကောင်းနာအစာကြည့်ရတာကောင်းပါ။ဒါကြည့်အကောင်းရှိပြီးတော့တရားတမ်းမှုကြီးဖြစ်ပေါ်တယ်။ အဲဒါတွေကကာမဂုဏ်အာယုန်ကြီးကဆန္ဒရရတာခုနဖြစ်ပြီးကအဆိုတတ်တယ်ပွားရှိအောင်သူကပြည့်လို့ပြရပါမယ်သူဝချမ်းသာလောဘချမ်းသာတွေလည်းဒါလည်းပဲကိလေသာစုကြည့်တတ်ပြီးပွားရှိအောင်ပြန်ကြည့်လို့ပြတဲ့သဘောပါပဲစိတ်တင်မလို့အပ်တော့ဘူးဆိုလို့ရှိရင်စိတ်တင်တတ်တဲ့နည်းပေါ့ပယောဂပါစိတ်တင်တတ်ပြီးပယောဂ ပယောဂနဲ့ယောဂီရဲ့ဝိပဿနာဉာဏ်သတိပဋိပဒါအလုပ်ဒါနဲ့ပြောရတယ်ဒီတော့တန်တရားဆိုတန်တရားတဲ့မှာခုနဘုသုံးမလေယုံလည်းမဟုတ်ဘူးအလေရက်ကတည်းရှိတယ်ဆိုတာပေါ့ဒီနေ့ဝဝတ္တလေကိုနည်းနည်းပြောပြီးအဲဝတ္တလေကိုပြောပြီးတော့ဝတ္တလေကိုရက်ကုန်ပြီလည်း ဆက်ဆက်ပြီးတော့ပြောရမယ်ဝိဇာတနာဥပါဒသုတ်ချကိလေဝတ်ဆိုတဲ့နေရာမှာအရာဝိဇာတနာဥပါဒကိလေသာကိုသုံးပါဒီကိုခေကကောင်းဆုံးရာပြုတာကမ္မဝါကိလေသာကိုအကြောင်းပြုပြီးတော့ညီပြုပြီးတော့ကောင်းဆုံးဒီကမ္မဝါဖြစ်ဖြစ် ကံကြီးကြောင့်လားနှောင်းခန္ဓာဖြစ်တာဝိပါကဝေ။ပေါက်ကံဆုခံရောက်နှောင်းတော့ဘဝတိတိဖြစ်ရတာပါလေ။ဆိုဒီလိုဟာကြီးဖြစ်ရတာအရင်စစ်လိုက်လို့ရှိရင်ခိတ္တကဝတ္တရှိနေလို့ခိတ္တကဝတ္တလည်းပတ်နေလို့ဉာဏ်မျိုးရတယ်လည်းပတ်တယ်ဆိုတာပါ။ခိတ္တအလည်းရအောင်လို့ခိတ္တအဆူစည်းတတ်စီ၆ခန်းအောင်လို့နောက်ဆုံးပြတ်သွားဝင်ရပါတယ်ဆိုလို့ရှိရင်လား ဒါလုံရင်တော့ကိလေသာ6ခန်းကိုဒါပဲအရေးကြီးတာကိလေသာ6ခန်းရင်သူ့အကြောင်းပြုပြီးတော့အကုသိုလ်ကံလည်းမပေါ်တော့ဘောအကျိုးရတဲ့ကုသိုလ်လည်းမပေါ်တော့ဘုဝတ္တဆိုတာဘောဒီဝပြတ်ကိလေသာဝပြတ်တာလည်းပဲကုသိုလ်အကုသိုလ်ကလည်းပေါ်မလာတော့သူ့ပေါ်မှာဥပါကဝဆိုတာပေါ်ရတာသူမပေါ်လို့ရှိမပေါ်တော့ကိလေသာကိုမပြောက်ဘူးဆိုလို့ရှိရင် ကျန်တစ်ပါးလည်းပဲဆက်နေတော့တာပါကိလေသာပြည့်ကာငါစေဥပ္ပမကင်းပြဆိုတော့ပါဟွန်းဒါတော့ဒီလိုရှိရမှာပါအဲတော့ကိလေသာအဆူရှိတတ်ပြီးရှိရတာလည်းပဲဆုံးရှိမှုမရှိလို့ဆိုတော့ဒီမှာတော်ပြီးတော့ကောက်ချက်ကြပါဆုံးရှိမှုမရှိတဲ့ဆိုတာကဒီရရှိကိုမထိန်တာနားမထိန်တာဟွန်းပြီးတော့ နှာခေါင်းမထိတ်တာရှားမထိတ်တာကိုယ်မထိတ်နိုင်တာပေါ့လေစိတ်ကိုမထိတ်နိုင်တာပေါ့လေထိတ်လို့ထိတ်နေတယ်တတိယဖြစ်ရတာဒီတတိယဆောင်လာတတိယဆိုတာဒီတတိယတော်လာမရှိဘဲနဲ့ဒီနေရာကြီးကြည့်ကြရရှိဆောင်ရဆောင်ဒီလိုစိတ်လေးကြတော့ထားလို့ရှိရင်တော့ကျုံရတဲ့အာရုံနဲ့ဆက်ပြီးတော့ပေါ့လေစိတ်ကြလေးဒီအကောင်းလေးတွေကိုထင်မှတ်ပြီး ပူဇာကြီးဖြစ်ပြီးတော့တဏှာဥပါဒဏ်ကြီးသွားတော့တာပါပဲ။အများအားဖြင့်လူတွေကဆိုလို့ရှိရင်ဖို့မအပြာအလောင်းနဲ့အာရုံပြုကြတာပါပဲ။ဖို့လည်းမအောင်ပြုတယ်မကလည်းဖို့အောင်ပြုတယ်။ဒါပဲစိတ်ဝင်စားနေကြတာပါပဲ။ဖို့ကလည်းအမအာယုအရှင်းအာယုအသာအာယုပဲ။မကလည်းပဲဖို့ရဲ့အရှင်းအာယုအမအာယုနိုင်ပေါ့။ ဒီမူကြောင့်အစရှိတဲ့တတိနဲ့ဆောင်ခြင်းကိုမရှိဘဲနဲ့စိတ်အလိုကြောင့်ထားရဆိုလို့ရှိရင်ဒီကာမဂုဏ်ချမ်းသာကနေပြီးတော့အဲကနစိတ္တအဆူစိတ္တကြီးပေါ်တော့တာကိုယ်ရင်းနဲ့ဆက်ကြည့်ပေါ့ဘယ်လိုနေလဲဆိုတာပေါ့ဒီတော့စိတ္တတွေဆောင်ခြင်းကိုရှိလို့အကားကျလာပြီဆိုလို့ရှိရင်အားဆိုင်မှုလုံးလောက်ရရရှိပြီ စောင့်ကြည့်ရမှာပေါ့လေအောင်မြင်ဖြစ်ဖို့ရအတွက်အားဆိုင်မှုလုံးလောက်ရလည်းကောင်းပြီးရရင်ဝင်လည်းရှိပြီစတိရလည်းစိတ်ဆိုင်ပြဖြစ်နေပြီဆိုလို့ရှိရင်တော့ကြုံရတဲ့အောင်နဲ့ဆက်ပြီးတော့စိတ်ဟာပြန်မလာဖြစ်တော့စိတ်ဆူဆီးမှုတွေရနေတော့ပါပဲယောဂီပြောပြောလို့ရှိရင်အမှတ်ပေါ့ပေါ်လာမှတ်ပေါ့အားဆိုင်ပြီးတော့ပေါ်လာမှတ်လို့ပေါ်ရပေါ်ရအောင်လေးပေါ်မှာစိတ်ကလေးစိုက်တာနေလို့ရှိရင် အင်္ဂလိပ်ဝင်လည်းစောင့်ကြည့်ပြီးတော့ဖြစ်နေတာပါ။တရားဗလာမဖြစ်ရအောင်လို့စိတ်ကိုလည်းပဲတတိနဲ့ထိပြီးတော့ဖြစ်နေတာပါလို့။အဲ့ဒီတတိနဲ့ထိထုတ်တာဟာပြိဿထိထုတ်လို့သဘောမှန်လေးဒီကားဆောင်ပြီးတော့အစဉ်စဉ်အစဉ်စဉ်ကြည့်ရင်ကလားဒီလေးကသူရှိတတ်ခြင်းကို၆ခါလို့တဲ့သဘောပါပဲ။ဆောင်းနေဆက် မျက်စိနာနာနှာခေါင်းရှာကိုစိတ်ခေါ်တဲ့စိတ်ကလေးစောင့်ကြည့်မှုပိတ်ဆို့မှုမရှိဘဲနဲ့ညကြတဲ့အာယုစသည်တို့ဘာလို့ဒီစိတ်လိုကြဆုတ်ထားလို့ရှိရဲ့အဲ့ဒီခိုက်တာမှာထိရှားတဲ့ခိုက်ခန္ဓာတိုက်တာဖွင့်တာကျုံတဲ့သဘာဝတွေလည်းမသိဘူး။ကြောက်ကြောက်ချက်ကုန်တွေလည်းမသိဘူး ပေါ်ပြီးတော့ကြောက်ကြောက်သွားတာကိုလည်းမသိဘူးသူသဘောတိုင်းသိပုံလည်းမသိဘူးဒီလိုမသိတဲ့အပြင်ထိုမှဆိုရင်အပြာငံနဲ့ตายရကြတာဖြစ်တော့ထိုကပဲဖြစ်ဖြစ်မကလည်းဖြစ်ဖြစ်ပေါ့လေတူရင်တူရင်ရှိကြပြီဆိုလို့ရှိရင်အချောလေးပဲအလားလေးပဲအချိုးစိတ်ကြတာပဲဆိုတာပေါ့လေဒီစီဆောင်ကြီးမှုမရှိဘဲနဲ့စိတ်လုံးကြတော့ထားပြီးကြည့်ရလို့ရှိရင်ပထမဆုံးအလုံး အတုံးလိုက်အတင်းလိုက်ခေါ်တယ်အလုံးလိုက်ဆဲလိုက်ချော်လေးပဲအချိုးစီစီရတာပဲစိတ်ဝင်စားလေးတော့သာယာသွားတယ်ဟွန်းဒါလည်းမကြည့်သေးဘူးသူ့တကောလုံးမှာရှိနေတဲ့အစိတ်ပိုင်းကိုရှောက်ကြည့်တော့တာနှစ်ခုကပဲလူနှာတကပဲလူမျက်ခုကပဲလူမျက်လုံးကပဲလူပါးစပ်ကပဲလူပါးကပဲလူမေးစရာပဲလူစရည်ပါဘူးရှားရှားအစိတ်ပိုင်းတွေလည်းအကုန်လုံးရှောက်ပြီးနေတော့တာပဲ စိတ်ဝင်စားသမျှအပေါ်မှာလည်းပဲဒါလေးတွေကဘယ်လိုပဲဆိုတော့ပေါ့စိတ်ကူးရဲ့ဆာရတယ်ဒီသမတ်တယ်ဒါကြီးအဆုံးပြတ်တယ်ဒီကရင်းနေခြင်းလည်းစက္ကိတ္တိကွာရှိပုံပေါ့ဒီကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတော့ကာမဂုဏ်ချမ်းသာနဲ့ပတ်သက်ပြီးတော့အဲဒီဖြစ်ရတာကောင်းလာတယ်ရင်းနေမှုချမ်းသာရလို့ဆိုရောက် အင်္ဂလိပ်ဆောင်စည်းမှုမရှိဘဲနဲ့တတိအထိတ်ဆုံးကမပါတော့ညီမှုနဲ့ဆက်ပြီးတော့ကိလေသာကြီးပွားရှိဖို့ပေါ့တို့ဒီကြားမှုစာရင်းနဲ့ပတ်သက်ပြီးတော့ကိလေသာကြီးပွားရှိဖို့ချက်ယူပေါ့ဒီမြင်တဲ့ခိုက်တာမှာရှိနေတာကကိုယ်မှာရှိနေတာကဉာဏ်ဌာနမျက်စိကြည့်ရရှိတယ်ဉာဏ်ရဲ့အစင်းအာရုံရှိတယ်ခန္ဓာနဲ့တိုက်ကြဒါကြီးကြည့်ဖို့ အဲ့ဒါလည်းခုအကြောင်းပြုပြီးတော့ယဉ်ကျေးမှုမြင်မြင်တွဲမှုမြင်ခံစားမှုဒါနတရားတွေရှိတယ်အဲ့ဒါကြီးရှိဘူးခန္ဓာနဲ့တိုက်တာအကြောင်းပြုပြီးတော့အပွင့်တာဒီဒီရင်ဒီဒီရင်ခံစားဖြစ်ရတယ်ဆိုအကြောင်းနဲ့သင်ဆက်ပုံလေးဒါရင်သိအောင်သိဖို့မနိုင်သေးဘူးရှိပါတယ်။ဒီစီအိန္ဒြေစောင့်ကြည့်ပြီးတော့တတိထည့်ရတာ။အားလည်းအားဆက်ရတာမှလည်းမှတ်ရတာ။ဒီလိုပါ ဣန္ဒြေဆောင်ကြည့်မှုရှိပဲနဲ့စိတ်အလိုကျတွတ်ထားပြီဆိုလို့ရှိရင်တော့ခုနအတုံးလိုက်အကျဉ်းလိုက်ပေါ့လေအချော်လေးအလာလေးအချိုးစီဒီဖြစ်တာပဲဆိုကိလေသာအပေါင်းနဲ့ဖြစ်သွားပြီစိတ်ပိုင်းတွေရှောက်ပြီးတော့စိတ်ဝင်စားပြီးရှိရှိတော့အဲ့ဒီဒီပေါ်မှာလည်းပဲရှိမှဘူးကမရှိတော့မသိမသိတော့အကောင်းထင်ပြီးတော့သာရတယ်တတ်မဲ့ပြဆွဲလမ်းပေါ့ အဲ့ဒါလေးဆုံးသွားကုန်တာတော့ဒါကဣန္ဒြေဆောင်ကြည့်မှုရှိတဲ့အတွက်တတိကမထားတော့ပါဘူးစိတ်ဆူဆီးပြေပြီးတော့ပါဘူးကိလေသာဆူဆီးတဲ့ဝင်ပုံပေါ့ဆိုဣန္ဒြေဆောင်ကြည့်ပဲနဲ့တတိလည်းမထားဘူးဆိုလို့ရှိရင်ချမ်းသာမရှိဘူးလားဆိုတော့ဤလိုကောင်းနေဆိုရင်ချမ်းသာရှိရင်လို့ပေါ့ ဒါကိုပဲအစမပြမမမုံမုံနဲ့သိချင်ပြသိချင်နေတာလည်းပဲဒါလည်းကောင်းနေလို့ပေါ့ဒီအယုံလေးကိုဆက်ချင်လို့အဲ့ဒီလိုချမ်းသာမျိုးကတော့ဘုန်းကြီးစာပေထဲမှာဆိုထားပါတယ်ဗျာစေကသုခလို့ဆိုထားပါတယ်ဗျာစေကကတစ်ခုသုခကတစ်ခုဗျာစေကဆိုတာကအထူးထူးထူးထူးခြားခြား အမျိုးမျိုးဆိုတဲ့အဓိပ္ပာယ်ရပါတယ်ထူးခြားခြားအမျိုးမျိုးစေကကအရှင်ရာစေကဆိုတာကတော့ဒီလောင်းဆွတ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့လောင်းဆွတ်ခြင်းလောင်းထည့်ခြင်းထက်ခတ်ခြင်းကျောဆတ်ခြင်းဆိုတဲ့အဓိပ္ပာယ်ရပါတယ်ဒီတော့အာယုံကောင်းလေးတစ်ခုကိုစัญญาကောင်းတစ်ခုမြင်လိုက်လို့ရှိရင်ပထမဆုံး ပုံသဏ္ဍာန်တစ်ခုလုံးကိုခြုံပြီးတော့အလှလေးပဲအချိုးစစ်ကြတာပဲစိတ်ပိုင်းရင်လျှောက်ပြီးတော့ကြည့်လို့ရှိရင်လည်းအကုန်လုံးပဲလှနေတာဒီကဒါလေးပဲရင်ရင်ကြည့်နေတယ်ဒါကြည့်လို့ကြည်နေတာပေါ့ဒီမှာအဲ့ဒါကတော့တမက်တဲ့ຢာကထည့်ပြီးတော့ကြည့်ပါမှာတမက်တဲ့ຢာကလုံးဆက်ပြီးတော့ကြည့်ပါမှာကြည့်ရတာကပေါ်တာကိုတမက်တဲ့ຢာကမရှိဘူးတမက်တဲ့ຢာကဖြည့်နေတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဘလောက်ပဲ စိတ်ဆင်ရှားစီရအစောလာအာယုပေါ်ပေါ်အရာသာမရှိအရာသာမထွက်ဘူးပဲဒီပြသိကသိကမရဘူးပဲအများအားဖြင့်ရာဂနဲ့ထက်ခါပြီးတော့ကြည်ရတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့ပြသိကသိကရရနေတာအများကြီးရနေတာဒီညာကကြားရနိုင်ရဆိုရရှိရပြရတွေရနေတာအဲ့ဒါကြီးအကောင်းဆုံးချမ်းသာလို့ခေါ်ရတယ်ဆိုတော့ ဆမချမ်းသာလို့ခေါ်ရတယ်တော့။ရာရှိကရှိခါလို့ခေါ်ပါတယ်။အဲ့ဒါကြီးအကြောင်းကြည့်ပြီးတော့ဒီကိလေသာအကျိတ်ကိုမြင်တာအကောင်းထင်တာအဝိဇ္ဇာကိလေသာကြီးပွားရှိနေတာ။အဲ့ဒါတွေကိုညှောင်းနေတောင်းကြတာကောင်းတာကြီးရည်ကြလာစားရှိနေတာတခါကြီးသနာကိလေသာကြီးပွားနေတာ။ဟွန်းမလွတ်ချင်တာကာလကမြင်လာတဲ့စသည်ပေါ်လေဒီလို ဆွဲလာတာပေါ်ရတယ်ပွားရှိနေတာဒီကာမရေကလည်းအဲခုနအာယုဘောမှာပေါ့လေကာမရေကထစ်ခါပြီးတော့ပေါ့လေဒီရတာလေးလို့ရှိရင်ပွားရှိနေတာပေါ့လေဥပမာဗာလဲပြီးတော့ဆိုလို့ရှိရင်အသားရှင်းများမှာပေါ့လေဒီအစိမ့်တိုင်းဆိုလို့ရှိရင်ဒီဆိုဆိုကြီးဆိုတော့မကောင်းဘူးအစား အနာလေးအရသာလေးကိုကောင်းအောင်ဆိုပြီးတော့ကိုလေခြေတို့စားတို့မဆလာတို့ကိုလေတင့်တော်လေးထည့်ထားပြီးတော့ချက်တော်လေးရှင်အနာလေးကြီးပြင်းတယ်အရသာဖြစ်တယ်အဲဒီတော့အသားကြီး၅ကြီးနေရတော့စားကြီး၅ကြီးရတော့ခုနမဆလာလေးခြေစားစသည်ကိုလေထည့်ထားပြီးတော့ချက်ပါမှာအရသာထွက်တာဒီသံဃာချမ်းသာဆိုတာလည်းခုနစက်လက်တဲ့ຢာကလေးထည့်ပြီးတော့သုံးဆောင်ပါလေအရသာကပေါ်တာ ပေါ်တဲ့အရာလာလေးကိုဒါပြာစီကစုခါလို့ခေါ်ပါတယ်ကွာ။ရာဂတဏ္ဍထက်ခတ်ပြီးတော့ကောင်းတဲ့ချမ်းသာတဲ့။သို့တော့ဒီရာဂအဲဒီချမ်းသာကိုသမိစ္ဆစုခါလို့လည်းခေါ်တယ်။ရာဂထက်ခတ်ရာဂပါရာဂနဲ့ရောနေတယ်။သို့တော့ဒီရာဂလည်းပဲပန့်ရှင်းတဲ့သဘောမရှိဘူး။မပန့်ရှင်းတဲ့သဘောရှိတယ်၊ညစ်ပတ်တဲ့သဘောရှိတယ်။ဒါမလို့သူကအပရိသုဒ္ဓစုခါလို့လည်းခေါ်တယ်။ ကြာရှိကဒုက္ခတွေလည်းခေါ်တယ်။သံမိတ်္ဆကျော်နှောပြီးတော့ခုနကအတိုင်းငါးရဲမှာဆရာမဆရာခတ်တယ်လို့ရောနှောပြီးတော့ခေါ်ရတယ်ဆန္ဒလည်းဖြစ်တယ်။ပြီးတော့မစင်ကျညစ်ပတ်တဲ့ဆန္ဒလည်းဖြစ်တယ်။အဲ့ဒီဆန္ဒကိုရနေတာ။ယောဂီကောင်းတယောက်အနေနဲ့မျက်စိနားနာနှာခေါင်းကိုစိတ်ဣန္ဒြေကိုထိမ့်ထုတ်ပြီးတော့ပိတ်ဆို့ပြီးတော့ အများတည်းအားဆိုင်ပြီးတော့တတိထားနေလို့ဆိုရင်ရှင်ရတဲ့အာရုံတွေပေါ်မှာစိတ်လုံးကြမလွတ်ထားပဲနဲ့အားဆိုင်ပြီးတော့ဆွဲရဲစွာကိုယ်ရည်ရှိမှပြီးတော့တတိရှိနေလို့ရှိရင်ကြာတော့အသားကျလာတယ်အဲဒီအသားကျလာတဲ့အခါမှာဆွေးနွေးစွာမှတ်နိုင်ရောအမှန်ကြီးအာရုံမှာစိတ်ဆူဆီးမှုသမာဓိရလာတယ်အဲဒီရလာတဲ့သမာဓိဟာ စာမသမာဓိမဟုတ်ဘူးစာမစိတ်ထားလို့မဟုတ်ဘူးကံကုန်းနဲ့ရောထွေးနေတဲ့စိတ်ထားလို့မဟုတ်ဘူးကံကုန်းကိုမက်မောတဲ့စိတ်ထားလို့မဟုတ်ဘူးအဲ့ဒီစိတ်တဲ့စာလုံးနဲ့စိတ်စိတ်တက်ခေါ်တယ်အဲ့ဒါကိုပါဠိလိုဆိုအတိစိတ်တာလို့ခေါ်ပါတယ်တိစိတ်တာဆိုတာသမာဓိရတဲ့ခါကျမှတတိကလို့သမာဓိရတဲ့ခါကျမှဒီတိစိတ်တာဖြစ်ဖြစ်တာမှာတော့သမာဓိနဲ့ရှင်တွဲနေတဲ့စိတ်ပါပဲ ပြီးတော့အိန္ဒိယဆောင်ကြီးတို့တတိယလည်းကောင်းပြီးစိတ်ဆူဆီးမှုသမာဓိလည်းရပြီဆိုလို့ရှိရင်ဒီခါမှာຢာကနဲ့ဆုဆက်တာလည်းမရှိဘူးငြိမ့်နေတယ်ဒေါသပြစ်စာကြုံရတဲ့ဒေါသနဲ့ဆုဆက်တာမရှိငြိမ့်နေတယ်လှုပ်ရှားမှုကြီးပြီးတော့ငြိမ့်သက်နေတဲ့စိတ်တက်ဖြစ်နေတာအဲဒါဒီစိတ်တက်ခေါ်ပါတယ်ကွာအဲဒါလေးဖြစ်လာတဲ့အခါမှာအပြာစိတ်ကစိတ်ကဆော ຢာကနဲ့မရောပဲနဲ့ຢာကမပါတဲ့ချမ်းသာပေါ်ရမှာအပြည့်စုံဖြစ်ပါပါတယ်။ຢာကကိလေသာနဲ့မရောတော့အသံမိသစုပါလို့ခေါ်ပါတယ်။ဒီဘက်ကနဲ့မရောဘူးဆိုလို့ရှိရင်အထက်ဘက်ကဆိုင်ရှင်းတဲ့ချမ်းသာဆိုတော့ပရိသုဒ္ဓစုခလို့ခေါ်ပါတယ်။အာသတိဣန္ဒြေဆောင်ကြည့်ပြီးတော့ပေါ်တဲ့အာရုံအာသတိတော့ မှတ်တိုင်းမှတ်တိုင်းမှတ်ရအောင်လို့စိတ်ကြီးစိုက်ကြပြီဆိုလို့ရှိရင်အဲ့ဒီအပြတ်ရှိကသိက္ခာယောဂီကဖိုင်ဆိုင်နေတာပဲ။နောက်အကောင်းလေးတွေတွေ့သွားတဲ့ခါကျတော့ကလည်းဇာတိကသိက္ခာကိုအထင်ကြီးတော့အပြတ်ရှိကသိက္ခာကိုအထင်ကြီးတာ။အဲ့တော့နောက်နေ့ဇာမဆက်ကြလို့ပြောမှာဒီနေ့တော့အနာရီလည်းလည်းချော်တော့ဒါနဲ့ပဲရချောက်လို့ Bye.